ရံမိုးရဲ့ရက်ကနီးနေတာနဲ့ဟုတ်လို့တရားဟောလက်ကတရားကိုကြည့်ချက်စီချင်တာနဲ့ညပိုင်းဒီမုတ်ဖဲနဲ့နေ့ပိုင်းမှာဆက်ပြီးတော့ဟောနေတာပါဘုရားကြီးညာပါပါတယ်လွန်ခဲ့တဲ့သုံးရက်ကကိုရီးယားတန်ဖိုးရှင်ဖြစ်ခြင်းရဲ့အကြောင်းသာသနာ့ဆရာတော်တွေက၃ခုရှင်းပြပြပါလိမ့်ဒီလိုဉာဏ်နဲ့ ကျောင်းနေဆက်လက်ပြီးတော့ရှင်းပြပါမယ်။ဒီကုမြောက်ကျောင်းကတော့ပိဋကပါတာပပြေနာတာ။ဟုတ်ယူရရဆွေယူရရမယ်ဆိုတာဆွမ်းအပါဝင်ပစ္စည်းလေးပါရဟန်းတော်များမှာသရဓမ္မတွေစီတန်းနဲ့ဒုရရပစ္စည်းတွေပေါ့။အဲဒီပစ္စည်းတွေကိုယူရရမယ်။အဲရဟန်းတော်များနဲ့ပုံပြီးတော့ဆက်ဆိုင်ပါလား။ ဇာဝရလူသားနဲ့ကြည့်ရှိကိုယူရရမယ်ဆိုတာသူ့ကိုအလေးပြုပြီးတော့စားရပါလားလို့ဆိုတော့ဒီလိုတော့မဟုတ်ပါဘူးအဲဒီလိုရင်းတွေကိုကိုယ်ကြီးစက်ပြီးတော့ရှင်းပြပါမယ်ယောဂီတွေကလည်းပဲတချို့ယောဂီများဟာကိုယ်ဆရာမိဘရှင်ရညာတိမိတ်ဆွေများတူရဲ့ထောက်ပံ့ခြင်းနဲ့လည်းပဲလာပြီးတော့အထူးရတာရှိတတ်ပါတယ်ဒါတော့သူတို့ထောက်ပံ့ အဲဒီကိုလည်းပဲလေးစားဖို့လိုပါတယ်ကိုယ်စီနဲ့ကိုလာပြီးတော့အထုတ်ကြပြီလည်းလို့ကပ္ပဋ္ဌာန်းဌာနဟာအောက်ဦးပြည့်စုံတာရည်ကြီးပြည့်စုံတာသာသာရရာကိုယ်ကိုစစ်စစ်ကျေးဝကြတဲ့ကူညီကြတဲ့ပုဂ္ဂိုလ်ကြီးဆိုတာရှိပါတယ်အဲဒီလိုကူညီမှုကိုလည်းပဲတနည်းအားဖြင့်လေးစားဖို့လိုပါတယ် ပြလိုရရပစ္စည်းလေးပါးတွေနဲ့ထောက်ပံ့ကြတာလေဒါတော့စိတ်ချမ်းသာကိုချမ်းသာနဲ့အထုနိုင်ရေးအတွက်သစ္စာရာရာပေါ်ဒီထောက်ပံ့ကြတဲ့ပုဂ္ဂိုလ်တွေဟာမိမိတို့ရဲ့ကိစ္စဆက်တဲ့ညာတကာသင်္ကေတတွေလည်းမဟုတ်ကြဘူးကြေကျော်မိမိရဲ့လူငါကိစ္စကိုဆောင်ရွက်တဲ့ပုဂ္ဂိုလ်တွေလည်းမဟုတ်ကြဘူးဒီလိုဒီပုဂ္ဂိုလ်တွေဟာမိမိတို့အမိပြုပြီးတော့ ဆက်မွေးမှုပြုကြတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးစိတ်စေတနာကောင်းကောင်းနဲ့မိမိတို့အကျိုးလိုပြီးတော့ဆောင်ရွက်ပေးနေကြတယ်ဆိုတာပေါ့လေဒီလိုသူတို့ဆောင်ရွက်ပေးကြဟာအကျိုးရှိကြပါစေဆိုတာပေါ့လေဆောင်ရွက်မှုဆောင်ရွက်ဖို့ပစ္စည်းတွေပါနဲ့ထောက်ပါမှုဆက်သက်ကပြည်မှုပေါ့လေကျိုးကျေးဇူးတွေများကြပါစေမိမိတို့ဘက်ကပေါ့နေလို့တော့မဖြစ်ဘူးဆိုတာပေါ့လေ အဲ့ဒီလိုစိတ်ထားတဲ့ဝိရိယလေးပေါ့လေသင်ပြရပါတယ်ဒီတော့ဘုရားကိုယ်တိုင်ကလည်းဒီသားတော်သမီးတော်တွေပေါ့လေဒီသားတော်ဟာဒီသမီးတော်ဟာဒီပစ္စည်းတွေကိုတုံးဆောင်ပြီးတော့ခန္ဓာကိုယ်ကြီးထွားရုံတက်တက်ရှိပြီးတော့ချမ်းသာတာနဲ့နေနိုင်ပါစေဆိုတဲ့ဒီလိုကြီးမျှော်ချက်နဲ့လူရရပစ္စည်းတွေကိုခွင့်ပြုတာဟုတ်တာမဟုတ်ပါဘူး စင်စစ်တော့ဒီဒီကြီးတွေတုံးဆောင်ပြီးတော့တဏှာဝဆေးမှလွတ်မြောက်ပါစေဒီဒီကြီးတွေမကင်းကောင်းတဲ့အနေနဲ့တုံးဆောင်ပြီးတော့ဒီလသမားဒီပညာအကျင့်တွေကျင့်သုံးပြီးတော့ကိလေသာတွေလည်းငြင်းချမ်းပြီးတော့ဆင်းရဲတွေကလွတ်မြောက်ကြပါစေလို့ဒီလိုခွင့်ပြုထားတာလည်းဖြစ်ပါတယ်အဲဒီလိုအခြေအနေတွေမတည်ဘဲနဲ့ လုံလဝရိယမရှိပဲကြီးကြီးပြီးတော့နေလို့ရှိရင်ကောင်းသောတုံ့ပြန်ခြင်းမှန်သောတုံ့ပြန်ခြင်းမရှိဘူးခုနပြောခဲ့တဲ့အချိန်လေးပြီးပြီးတော့လောဘဒေါသမောဟခိလိတာအကျမ်းအလအနုခိလိတာကြီးနေနေအတွက်အာရတဝိရိယဆိုတာပေါ့လေလုံလဝိရိယထားပြီးတော့ကြိုးစားလို့ရှိရင်ဒါ ဆွန့်တုတ်ကြံရာပစ္စည်းလေးပါတုတ်ကြံရာရောက်ပါတယ်ပစ္စည်းလေးပါကိုယူတရားရောက်ပါတယ်အဲတော့အဲ့ဒီလိုအခြေအနေစဉ်းစားလိုက်တဲ့အခါကိုရီးယားတွေလည်းသူချာချာကြီးတက်လာတတ်တယ်ကိုရီးယားသံဃာရှင်တွေတက်လာတတ်တယ်ဒီလိုဆိုပါတယ်ဒီတော့နောက်တစ်ခုကဒါယုကမဟာတတိပ္ပခဏတာမြင့်မြတ်သောအမွေခံအဖြစ်ကိုစဉ်းစားဆင်ခြင်လိုက်လို့ရှိရင်လည်း လုံလဝိရိယတွေသူကြကြဖြစ်ပြီးတော့ဝိရိယတန်ဖိုးခြင်းတွေဖြစ်ပေါ်လာတတ်ပါတယ်တဲ့ဘုရားသာသနာမှာထက်တကြမြင့်မြတ်တဲ့အမွေဆိုတာရှားမဟုတ်ပါဘူးပရိယဥစ္စာ9ပါးပါပဲအဲဒီပရိယဥစ္စာ9ပါးအင်္ဂလိပ်ဆက်ကြောင်း9ပါးခေါ်စဉ်ကရှင်းပြခဲ့ပါတယ်အခုဒီတနာကြောက်တဲ့အတိုင်းထပ်ပြီးတော့ရှင်းရမယ်ဆိုရင် အဲ့ဒါတွေကသတ္တဒနသတ္တတရားတွေကတော့ဥစ္စာသီလဒနသီလတွေကတော့ဥစ္စာသိတိဒနဝတ္တဝဒနသုတဒနသာရဒနသာရဒနနဲ့ပညာဒနပါအဲအရိယာစီစဉ်မြင့်တဲ့ပုဂ္ဂိုလ်များရဲ့ပိုင်ဆိုင်ရဲ့အမွေတွေပါပဲဘုရားရဲ့အမွေတွေပါပဲအဲဒါမြင့်တဲ့အမွေခေါ်ပါလေသောတာမှာဘယ်လောက်ပဲ စင်တမ်းမင်းနဲ့မရပါမယ်လို့မိဘများရဲ့အမွေနှစ်ရပါမယ်လို့အဲ့ဒီအမွေနှစ်ကတော့ရုပ်ထုဖြစ်နေတော့တာရှိမခံပါဘူးအထူးအားဖြင့်နောက်နောက်ဘဝတွေယူလို့မရတဲ့အမွေတွေပါဒါတော့ကိုယ်အတွက်လည်းပဲသုံးချရလို့ရှိရင်ဒုက္ခတွေဖြစ်နိုင်တာကိုရိယဥစ္စာ9ပါးခေါ်တဲ့ပြည့်ညတ်တဲ့အမွေကတော့ဒီတိတ်ရှင်တဲ့ကာလမှာလည်းဒီမွေတွေရှိတာကောင်းနေတာဘဝဆက်ဆက်လည်းပဲဒီမွေတွေကတဘာတဲ့ကိုယ်နဲ့ပါတော့မှာ အဲဒီလိုမြတ်မူဟာအဖြစ်စဉ်းစားစဉ်းစားပုံတွေလောက်ဆက်ပြီးတော့ပြောပါဦးမယ်လောကမှာသာဝိဝတရားပြည့်ွက်ပြီးတော့သာစုတမိစုဖြစ်တဲ့ပုဂ္ဂိုလ်များကိုမိဘများကဒီသားဟာဒီသမီးဟာငါတို့ရဲ့သားအစ်စ်သမီးဖြစ်မဟုတ်ဘူးဆိုတာပေါ့လေသဘောထားပြီးတော့ပြစ်ပယ်ကြပါတယ်အဲဒါပြစ်တဲ့ခံရတဲ့ သားသမီးဟာမိဘများကွယ်လွန်သွားလို့ရှိရဲ့အမွေမရတော့ပါဘူးဒါလိုပဲဘုရားမြတ်စွာသာသနာတော်ဟာအပြည့်ထူးနေလို့ရှိရင်ခုနပြောခဲ့တဲ့အရိယဥစ္စာ9ပါးခေါ်တဲ့အမွေကောင်းအမွေမြတ်ကိုပဲနည်းနဲ့မှမရနိုင်ပါဘူးအာရတဝိရိယအဲရှိတဲ့ပုဂ္ဂိုလ်သား သာသမီတာပေါ့လေခုနအရိယဥစ္စာခုနပါမျက်မှောက်ရနိုင်ပါလားအာရကဝိရိယဆိုတာကကိုယ်နဲ့လည်းမမျက်မကွက်ဖဲနဲ့တကယ်ကြိလိတာတွေကျင်းပြီးတော့တဏ္ဍရှင်းရှင်းပေါ့လေအ ਨੇ ဆုံးတတ္တဗာအနေရောက်နိုင်တော့တဲ့အထိကြိုးစားမှုရှိလို့ဝိရိယဟာအသိဉာဏ်တက်လာပြီးတော့ရနေတာလည်းမဟုတ်အောက်ကျသွားတယ်လည်းမဟုတ်ပါဘူး အဲဒီလိုအဆင့်ရောက်အောင်နောက်ဆုံးဝိရိယကြီးအဆင့်နဲ့ပြည့်စုံပြီးတော့ပညာပူညာနဲ့ရှင်းတွဲပြီးတော့ပေါ်တဲ့ဝိရိယမျိုးပေါ်လေအဲဒီဝိရိယမျိုးပြည့်စုံတဲ့ဝိရိယမျိုးအဖြစ်ကျူးစားရတာပါအဲဒီလိုကျူးစားနေတဲ့ပုဂ္ဂိုလ်ဟာဘုရားသောသောဘင်းကပြောခဲ့တဲ့မြတ်သောအမွေပေါ်လေကြားတော့တာပါပဲမြတ်သောအမွေရလို့ရှိရင်ဒီပုဂ္ဂိုလ်ဟာဘဝပြည့်စုံသွားပါပြီအဲတော့ ကြိုးစားလို့ရရှိနိုင်တဲ့ကြီးမြတ်တဲ့အမွေဟာတာမအမွေမဟုတ်ဘူးဆိုတာပေါ့လေမြတ်သောအမွေရဲ့ကြီးကြီးရှိပုံလေးကိုစဉ်းစားကြည့်နေလိုက်လို့ရှိရင်ဝိရိယတွေကသိချာချာကျက်လာတတ်တယ်။အဲဒါဟာဇာယစ္စမဟာတပစ္ဆခဏတာဆိုတဲ့ဝိရိယရှိခြင်းအကြောင်းပါပဲ။နောက်တစ်ခုကသတ္တုမဟာတပစ္ဆခဏတာတဲ့ လမ်းမှန်ညွှန်ပြတဲ့ဆရာရဲ့ဆရာဖရာရဲ့ကြီးကျယ်မြင့်မြတ်ပုံသင်ရင်တို့ရတယ်ဝိရိယတိုးမြင့်ပြပါလမ်းမှန်ညွှန်ပြဆိုတော့ဘုရားမပွင့်ရင်ရဆိုရင်လူတွေနတ်တွေဇမားတွေဟာကုံမဲကပฏิပါဏဆိုတော့လမ်းမှန်လိုက်နေကြတယ်လမ်းမှန်လိုက်တယ်ဆိုတာ စိတ်ထားလည်းအမျိုးမျိုးအမှတ်ပညာလည်းအမျိုးမျိုးအယူဆကလည်းအမျိုးမျိုးတွေပွဲပြီးတော့လမ်းမှာမမြင်ပဲနဲ့ပေါ့ဒီသင်ရာတွေသူတို့ဖြစ်လို့နေကြတာတော်တော်များများဆိုလို့ရှိရင်မတရားတဲ့ဒီစရိုက်တရားတွေနဲ့ပေါ့လေအဲ့ဒါတွေနဲ့အချိန်ကုန်နေကြတာလမ်းမှာကြီးပဲရှောက်နေကြတာဒီလမ်းမှာကြီးပဲရှောက်နေတာပေါ့ဆက်ပါဗျာအလောင်းတော်သူ့မိသားရှင်ရဲ့ ဒီင်္ဂရာမြတ်စွာဘုရားဆံတော့မှာပါလေ။တတ္တဝါကြီးချုပ်ပြီးတော့စဉ်းစားလိုက်တဲ့အခါမှာစိတ်တနာစိတ်တနာတော့လမ်းမလျှောက်ရနေပြီးတော့လမ်းမှလျှောက်ရင်းအတွက်မိမိကိုယ်တိုင်ပေါ့လေလမ်းမှဘုရားလိုရှားဖွေပြီးတော့ပေါ့လေလမ်းမှရောက်ပို့ပြီးမယ်ဆိုတာပေါ့လမ်းမှပို့ပြီးနိုင်တော့တဲ့ရှင်မျိုးရအောင် ဒါနဆိုင်တဲ့ပါဠိတွေကိုသိရှိရမယ်ဆိုတာနားလည်ပါတယ်။နားလည်တဲ့အတိုင်းလည်းပဲကဘာနဲ့ရှိပြီးတော့ဒါနဆိုင်တဲ့ပါဠိကိုသက်သာပြအောင်ရှိပါတယ်။လမ်းမှာညွှန်ပြတော်မူတဲ့ဆရာဘုရားဟာအကြောင်းလည်းပဲပြည့်စုံပါတယ်ဟိတုတမ္မာအကြောင်းပြည့်စုံသလောက်အကျိုးလည်းပဲပြည့်စုံပါတယ်ဖလတမ္မာ ဒါတော့ကြောက်ကြွပြည့်စုံပြီးတော့တတ္တဝါများသိတယ်လို့အကျိုးများရေးအတွက်တတ္တဝါရဲ့အကျိုးစီးပွားကိုဘုရားလုံးဘွားကစားပြီးတော့နောက်ဆုံးဘုရားဖြစ်ပြီးပြိဋိဘံဆံပြီးတဲ့အဖြစ်ကျေးဇူးတွေရှိခဲ့ပါတယ်ပတ္တိပဒါရတမ္မရာဆိုတာတမ္မရာ၄ပါးနဲ့ပြည့်စုံပါတယ်အဲဒီတမ္မရာ၃ပါးတည်းကစေတုတမ္မရာဆိုတာအကြောင်းရဲ့ကြည့်ကိုရေးဆိုတာ ဆရာလုံးဘဝတွေကသတ္တဝါတွေလမ်းမလျှောက်နေတာဆင်းရဲဒုက္ခရောက်နေတာကိုအလွန်ကျင်လာတနာပါတယ်ကရုဏာအခြေခံပါတယ်ကရုဏာအခြေခံပြီးတော့တ attva တွေလမ်းမှရောက်ရေးအတွက်ညွတ်ပြနိုင်ဖို့ရာဉာဏ်တူးကြီးရရှိရေးအတွက်ဉာဏ်တူးကြီးရရှိဖို့ရာပေါ့ဒီပါဠိတွေဖြစ်ရတာအဟိတုတ္တပါဒခေါ်ပါတယ်လူတယောက်ဆင်းရဲဒုက္ခရောက်နေပြီဆိုရင် ရုဏာတက်တဲ့ဖြစ်ုံနဲ့မလုံလောက်ပါဘူးဉာဏ်ရှိဖို့လည်းအရေးကြီးပါတယ်ဉာဏ်ဆိုတာကဒါလမ်းမှားပဲလမ်းမှန်ပဲဆိုတာပေါ့ဒီကပေါ်ပြနိုင်တာပေါ်ပြနိုင်တော့လမ်းမလျှောက်နေတဲ့ပုဂ္ဂိုလ်ဟာဆက်ပြီးတော့လျှောက်နေရင်ဆင်းရဲဒုက္ခရောက်မှာပေါ့အဲ့ဒီလမ်းမှလည်းသိရပါတယ်လမ်းမှလည်းပဲသိရပါတယ်ဉာဏ်ရှိမှလည်းဖြစ်ပါတယ် ဉာဏ်တော့ရှိပါရဲ့လမ်းမှလမ်းမှတော့သိပါရဲ့ဒါပေမဲ့လို့လမ်းမှရောက်နေတဲ့ပုဂ္ဂိုလ်တွေပေါ်မှာရှင်းတာမှုကရုဏာမရှိဘူးဆိုလို့ရှိရင်လည်းအဲ့ဒီဆင်းရဲတွေကမကယ်တင်နိုင်ဘူးပြီးတော့ရှင်းတာမှုလည်းရှိရမယ်ဉာဏ်လည်းရှိရမယ်ဒါသိရေးကြည့်ပါတယ်ပြီးတော့ရှင်းတာမှုအခြေခံပြီးတော့ဉာဏ်တူးကြီးရရှိရတာပါရီဖြစ်ရတယ်ဆိုတာသိဘာဝကျပါတယ်အဲ့ဒါသိတုတ္တမအကြောင်းရပြည့်စုံနေပါပဲ။ အဲ့ဒီကျင်နာမှုဟာမြတ်စွာဘုရားတန်တရားတစ်ချောင်းလုံးပါရမီဖြည့်ရေးအတွက်အများကစော်ကားတဲ့ဓာတ်တွေကိုအများကြီးသိခံနိုင်သွားရှိတယ်။ဒီကောဘောမှာရှိတဲ့သားသားငယ်ဘောမှာချစ်ခင်တဲ့မိဘများသားငယ်ဘောမှာကျင်နာတတ်တဲ့မိခင်တွေပေါ့မိခင်တွေရဲ့ကရုဏာကိုသိလိုက်တာပါ။ အဲ့ဒီကရုဏာကိုမြတ်စွာဘုရားတပါးတဲ့ကရုဏာမမှီဘူးတဲ့တာမန်ကရုဏာရှင်ဖြစ်တဲ့တဘောမှာကျင်လာတဲ့မိခင်တော်မှာသာဇူလေးအပေါ်မှာပဲတားငယ်လေးအပေါ်မှာသာသာရတိခံပြီးတော့ခွင့်လွှတ်နိုင်တယ်မြတ်စွာဘုရားမှာဆိုအမှန်တကြီးကျယ်တဲ့ကရုဏာပဲအဲ့ဒီကရုဏာကြောင့်လည်းပဲတန်တရားရဲ့ဓာတ်ကိုလည်းခံနိုင်တယ်တတ္တဝါတွေရဲ့ စော်ကားမှုကိုလည်းပဲသိခံနိုင်ပါရှိတယ်။ဘဝဆက်ဆက်ကဒီသိခံမှုတွေဟာရှင်းနာမှုတွေဟာရှင်ရပြီးတော့အားတွေရှိတယ်လား။လူသားဖျားလောင်းမှာရှိတဲ့ကရုဏာဆိုတာတော့ထားလိုက်သားမှာတခါတခါမှာဖျားလောင်းဟာတိရစ္ဆာန်ဘဝမျိုးလည်းရောက်ရတယ်။တစ်ချိန်ကမြောက်ဘဝရောက်သွားတယ်။အစာချရဲကနွားပြောက် ရှားလို့ကြောက်ထဲကြနေတဲ့ပုံနာတယောက်တွေ့တော့အလုံးကျင်နာသနာတယ်စိတ်တွေ့ခြင်းပဲနှစ်သိမ့်အဲဒီကြောက်ထဲခုန်ချလိုက်တယ်အားရှိပါတယ်မြောက်ကြီးကကြီးကြီးပါတယ်နောက်ပိုင်းတော့ပထမဆုံးစမ်းတတ်သေးတယ်အဲ့ဒီကြောက်ထဲကြနေတဲ့လူနဲ့ကိုယ်လေးကျင်နဲ့မျှတဲ့ကြောက်တုံးကြီးကိုပေါ့လေမှပြီးတော့ ပထမဆုံးစမ်းသပ်လိုက်တယ်။အောင်မြင်သွားတယ်။ရှင်ဥစွာဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေ့လို့ဆင်းရဲကလွတ်စေခြင်းကကရုဏာဖြစ်သွားပြီ။မြတ်ဘုရားရောက်တာတော့မှဒီကရုဏာဟာအရှင်မပြတ်ပဲနဲ့ပါသွားပုံလေးရှိပေါ့။တကယ်လို့ရှင်ဥစွာလူကိုပွေ့ပြီးတော့အပေါ်မှတင်လိုက်လို့ရှိရင်မအောင်မြင်ရင်ဒုက္ခရောက်ခွင့်ရရှိတယ်။ဒီတော့ပထမဆုံးစမ်းသပ်အောင်ပါပဲ။ ပထမဆုံးအောင်မြင်သွားပြီးမှနောက်ဒုတိယတစ်ဆင့်ဆက်မယ်ဆိုတဲ့အနေနဲ့ဉာဏ်ပါလာတယ်အဲ့ဒီဒုက္ခိတတ္တဝါရဲ့ကိုယ်အလေးချိန်နဲ့မျှတဲ့ကြောက်တုံးကြီးကိုပေါ့လေစမ်းသပ်လို့အောင်မြင်သွားတယ်ဉာဏ်ပါလာတယ်ကရုဏာရှိတိုင်းလည်းပဲဒုက္ခကမကယ်တင်နိုင်ပါဘူးဉာဏ်ရှိတိုင်းလည်းပဲကရုဏာမရှိဘူးဆိုလို့ရှိရင်လည်းမကယ်တင်နိုင်ပါဘူးတော့ဘုရားလောက်ပါလို့ကရုဏာလည်းရှိတယ်ဉာဏ်လည်းရှိတယ်အောင်မြင်သွားပြီးတော့နောက်တစ်ချီအตาရာပွင့်ပြီးတော့ ခုန်တက်လိုက်တာအောင်မြင်တော့တယ်ဒီခါမှာမောပန်းတော့တအောက်အနားယူရင်းတာပေါ့လေအဲဒီကလားတောက်ထဲအပေါ်ရောက်သွားတဲ့ပုဂ္ဂိုလ်ကရုပ်မာတဲ့စိတ်ထားတွေဝင်လာပြီးတော့ရောက်ကြည့်တတ်ပြီးတော့ဓမ္မအိမ်ယူသွားပုံရသူကြံကြည့်တယ်။ကောင်းလည်းပဲခဲနဲ့ထွက်လိုက်တာအခါတဲ့သူတွေကြလာတာပဲ။ဒါပေမဲ့လို့စိတ်ချမ်းသာမှုတော့ဖြစ်တယ်လေစိတ်ကမဆိုးဘူး ဒီဒုက္ခိတတ္တဘာကိုဒီတိုင်းပြစ်ထားရလားဆိုတော့မပြစ်ပါဘူးအတင်ဟာရှင်းလည်းသိရသေးတယ်။သိရလည်းပဲဒုက္ခရောက်လုပ်သေးတယ်ဒါတော်သလားပေါ့။ဖြစ်တော့တင်ပါတယ်။ဒီမှာထားရလို့ရှိရင်ဆက်ပြီးတော့ဒုက္ခတွေရောက်မှဆိုတာနဲ့မို့လို့ဘုရားလောင်းဟာခေါင်းကကြတဲ့သွေးကြီးလမ်းပြပြီးတော့ပေါ့လေလူတွေသွားတဲ့လမ်းအထိကိုလက်ခုရှာသေးတယ်။အဲ့လောက်သိခံခွင့်လွတ်တဲ့စိတ်ဟာတိရိစ္ဆာန်ဘဝရောက်တာတော့မှ သိခံနိုင်ရလဲဆိုတာကရုဏာကြီးပါတယ်ဆိုတာရှိပါဘဝဆက်ဆက်အဲ့ဒီကရုဏာကြီးရှိတယ်အလေးကိုရခဲ့တာပါအဲ့ဒါအကြောင်းရင်းကြည့်တယ်မျိုးဆိုတာညာနဲ့ကရုဏာလည်းပါတယ်ညာလည်းပါတယ်ဒီမှာအဲ့ဒီလိုဘဝဆက်ဆက်တတ္တဝါတွေပေါ်မှာရှင်းလာတဲ့ကရုဏာဟာအလေးကိုရတာဘုရားဖြစ်တဲ့ကဘလောက်ကရုဏာကြီးကြီးမှာလဲဘလောက်ကြီးကျယ်မလဲဆိုတာဘလောက်ပြည့်စုံမလဲဆိုတာနှိုက်ရှင်ကြည့်လို့ပါပဲ ပြည့်ပြည့်သွားပါပြီ။နောက်ညပိုင်းကျမှပဲဆက်ပြီးတော့ပြောပါတော့ဒီကလာပဲတက်ကြ